ဒီနေ့သာသနာတော်နေ့2566ခုကောဇာနေ့1384ခုတော်တလင်းလာပြီးတော့6ရက်2022ခု6လပိုင်း19ရက်စနေနေ့ဥပုသ်တဲ့နေ့နှစ်လက်ခဲခါကာလပြုံးလွယ်မြို့နယ်ပြင်စားရွှေချောင်းသစ္စာရွှေစီကျောင်းတိုက်တွင်မှာဈေးရင်ကျင်းပရတဲ့ဥပုံနေ့ ဓမ္မဒါနဓမ္မပူဇာတရားပွဲအစီအစဉ်ပေါ့နော်အဲ့တော့ဘုန်းတော်ဒီနေ့တရားနာယူကြတဲ့အခါမှာနော်တရားဒေသနာဟောရခြင်းရဲ့အကြောင်းတရားလေးတွေအဲ့ဒါကဘာလဲဆိုတော့မန္တလေးမြို့မှာနေထိုင်ကြတဲ့တက္ကရာဥကျော်မဲဒကမာကြီးတော်ညွန့်ညွန့်သမီးဒေါက်တာမြတ်တီရာကျော်မိသားစုတို့ကဘုန်းတော် ရင်စာရွှေချောင်းတစ္ဆာရွှေစီတောင်တိုက်တွင်မှာသိတရားရယောဂီဆောင်များဆောက်လုပ်လှူဒန်းထားတာအဲ့ဒါရေးတဲ့ချနော်နောက်ပြီးတော့ဘုန်းတို့ဓမ္မပူဇာအနေနဲ့ဥသိမ့်ထွန်းဥသိမ့်ထွန်းနိုင်ဒေါခင်မြတ်သူဒီပါနှစ်ပါးကိုမှုထားပြီးတော့တာဖြစ်တဲ့ကိုဇောဖြိုးနိုင်ရန်ကုန်မြို့ဓမ္မပူဇာလှူဒန်းနေပြီးတော့ဘုန်းတို့ လဲဦးတစ္ဆာရွှေစီကျောင်းတိုင်းမှာဝန်တို့ရဲ့ဒီနေ့ကမလိုမွေးနေ့ဆိုတော့အဲ့ဒီမှာကုသိုလ်ကောင်းမှုများပြုကြတယ်တန်ခါများကိုဆွမ်းကပ်ကြတယ်မိသားစုလေးတွေစုလည်းရှိတယ်သူတို့တက်လည်းပဲဝန်တို့အနုမောဒနာအနေနဲ့ဟောတယ်ပေါ့ကိုတန်းစောကိုမဆန္ဒမြင့်သားမောင်ပုံမြင့်မှုကျော်တဲ့ဟောမြို့ပဲပြီးတော့ဒီကနေ့ဘုန်းတော်ဒီကျောင်းတိုင်းမှာအာယုံစွာများစက္ကန့်လူတိုင်းကြတယ် တက္ကယုအရှင်ဝင်မိသားစုမန္တလေးမြို့ပေါ့နော်အဲ့တော့ဒီကုသိုလ်ရှင်တွေလည်းပဲကိုပြုထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဒီနေ့ဒါအနုမောဒနာတရားစကားအနေနဲ့လည်းပဲနာယူကြည်ညိုရမယ်လို့ဒီလိုလေးစဉ်းစားရမယ်ပေါ့နော်အဲ့တော့ဘုန်းဘုန်းတို့ဒီကနေ့တော့ဘယ်လိုတရားစကားမျိုးကိုပြောကျင်တော့ဆိုတော့ကိုဘဝမှာအကောင်းမွန်ဆုံး ဘယ်လိုနေထိုင်သွားမလဲဆိုတဲ့မိကုံနော်ဘုန်းတို့တွေဘယ်ချင်းတရားမှန်းတောင်သိခွင့်မရတဲ့ဘဝဟုတ်လားဘုန်းတို့ရဲ့ဘဝအခြေအနေကတေချာပေါက်ပျက်စီးရမယ်အဲ့ဒီပျက်စီးတဲ့အချိန်မှာလည်းပဲဘယ်အချိန်မှာပျက်စီးမယ်လို့ကြိုတင်သိခွင့်မရှိတဲ့အခြေအနေပေါ့နော်အဲ့တော့ဘုန်းဘုန်းတို့ရဲ့နေထိုင်ရှင်သန်ခြင်းက ဘာမှမသေးကြဘူးဘာမှမရေရဟုတ်လားကိုကကိုကကိုအမျိုးမျိုးတွက်ချက်ပြီးတော့အနာဂတ်ကိုစိတ်ကူးနဲ့ပုံဖော်နေကြတယ်တကယ်တကယ်ကဘုန်းတို့ရဲ့အနာဂတ်ကဘာမှသေးကြရေရတဲ့သဘောမရှိအကြောင်းစုံလလူဘဝဘာမှမရေရကြုံနိုင်သေးပေစုံအောင်တွေးနေရင်မသေးကြဘုန်းတို့ဘဝအခြေအနေကကိုလုပ်ခဲ့တဲ့အကြောင်းတရားတွေက ကောင်းတာတွေရောဆိုးတာတွေရောအစုံဆိုတော့ဘဝမှာဘလောက်ကြာကြာနေရမယ်ဘလို့နေရမယ်ဆိုတာဘာမှတိတိကျကျသိခွင့်မရှိအဲ့ဒါလိုမသေးကြမရတဲ့ဒီရှင်သန်နေရတဲ့အခိုက်အတန့်လေးမှာရှင်သန်နေတုံးလေးမှာမသေးခင်လေးမှာကိုဘလို့နေမလဲကိုဘလို့နေသွားရမှာလဲမသေးခင်မှာဘလို့နေရမလဲအကောင်းဆုံးဘလို့နေထိုင်သွားမလဲ အဲ့ဒါလေးကိုဘုန်းဘုန်းတို့ကိုအကောင်းဆုံးလမ်းညွှန်ပေးနိုင်တဲ့နော်ဆရာတယောက်အကြောင်းပြောမလို့ဒီလိုပြောလိုက်တော့မြတ်စွာဘုရားကဘဝမှာဘလို့နေဖို့ဘလို့ထိုင်ဖို့အကောင်းဆုံးသွန်သင်ပြတ်တဆုံးမပေးနိုင်တဲ့ဆရာမဟုတ်ဘူးလားလို့မေးကြရှိတယ်နော်အဲ့တော့မြတ်စွာဘုရားတည်းဟူသောဆရာကိုဒီနေရာမှာဘုန်းဘုန်းကကြည်ရတာမဟုတ်ပါဘူးကိုယ့်ဘဝမှာအကောင်းဆုံး နော်နေထိုင်သွားနိုင်ဖို့ကိုယ်ကအကောင်းဆုံးဆုံးမပေးနိုင်မယ်နော်တုံသင်ပေးနိုင်မယ်ထိန်ချောင်းပေးနိုင်မယ်ဆရာတယောက်ရှိတယ်အဲ့ဒီဆရာကဘာကိုရည်ရွယ်ပြီးတော့ပြောတာလဲဆိုတော့တေခြင်းတရားကိုစဉ်းစားဆင်ခြင်လို့ဖြစ်ပေါ်လာတဲ့အတိညာကိုရည်ရွယ်ပြီးတော့ပြောတာနော်ဘုံဘုံတို့ဟာကိုယ့်ဘဝရဲ့အခြေအနေမှဖြစ်တဲ့တေခြင်းတရားကိုဟာတေလူတယောက်ဖြစ်တယ် နော်တေလူတယောက်ဖြစ်နေတာမှရိုးရိုးမဟုတ်ဘယ်ချိန်မှတောင်းတေရမယ်ဆိုတာကိုသိခွင့်မရတဲ့တေလူဟုတ်လားအဲ့ဒီအခြေအနေမှန်ကိုဘုန်းဘုန်းတို့ဟာကြိမ်ဖန်များစွာစဉ်းစားမယ်ဆင်ခြင်မယ်နှလုံးသွင်းမယ်ဆိုလို့ရှိရင်အတိညာစိတ်ထဲမှာဖြစ်ပေါ်လာတယ်။သိခြင်းကိုစဉ်းစားဆင်ခြင်လို့ဖြစ်ပေါ်လာတဲ့အတိညာတစ်မျိုးပေါ့နော်။အဲ့ဒီအတိညာဟာဘုန်းဘုန်းတို့ရဲ့ဘဝမှာမသေးခင်မှာ အကောင်းမွန်ဆုံးအဓိပ္ပာယ်အရှိဆုံးအနှစ်သာရရှိဆုံးဘလို့နေထိုင်သွားတဲ့နလဲဆိုတာသူကလမ်းညွှန်ပေးလိုက်ဟုတ်လားဒါလေးကိုဘုံဘုံကပြောချင်တာနော်လူတွေဆိုတာကကိုကိုကိုတော့အထင်ရောက်နေကြတဲ့လူတွေပဲများပါအဲ့တော့အဓိပ္ပာယ်ကဘာလဲဆိုတော့သူများကိုကိုလာဆရာလုပ်မယ်ဆိုရင်သူမှမကြိုက်ကိုလည်းမကြိုက်ကိုစိတ်ထဲကအလုံးကိုပဲဒီလိုဟာကိုတည်းအများကြီးတော်တယ်လို့ယုံကြည်လို့ စိတ်ထဲကတန်ဖိုးထားတယ်ဆိုရင်တော့ကြိုက်တယ်ပေါ့နော်ဒါပေမဲ့ကိုဘေးဝန်းကျင်ကနီးစပ်ရာအတိပ္ပယ်ရှိတဲ့အကြောင်းပြချက်လေးနဲ့ကိုကိုပြောဆိုမယ်တိုက်တွန်းမယ်ဆိုရင်စိတ်ထဲကပါမကြိုက်နိုင်ဆရာလုပ်တယ်ဆိုရင်မကြိုက်ဟုတ်လားအဲ့တော့သူများဆရာလုပ်တာကိုမကြိုက်တဲ့လူတွေအတွက်ကိုကိုယ်တိုင်ကိုယ်ဆရာလုပ်နိုင်ဖို့ကိုယ့်ရဲ့အသိဉာဏ်ကိုယ်ဆရာလုပ်နိုင်ဖို့နော်ဆရာဒီပင်လင်ကိုတပည့်ဒီပင်လင်ကိုဆိုတာမျိုးကိုဘုန်းဘုန်းတို့စိတ်ထဲမှာသဘောပေါက်မိသေးဘူး ဟုတ်လားဒါဆိုလို့ရှိရင်ဘုန်းဘုန်းတို့မကြိုက်ဘူးလို့မရှိဘူးကိုယ့်ရဲ့အသိဉာဏ်ကိုယ့်ကိုဆရာလုပ်လာပြီမင်းဒီလိုမနေနဲ့ဒီလိုမလုံးနဲ့ဒီလိုမပြောနဲ့မင်းဒီလိုနေဒီလိုထိုင်ဒီလိုကျင့်သုံးလို့ကိုယ့်ရဲ့အသိဉာဏ်ကိုယ့်ကိုဆရာလုပ်လာပြီဆိုကိုယ်ကချင်းချင်းနဲ့နဲ့ကိုလက်ခံမှာပဲဟုတ်လားအဲ့တော့ကိုယ့်ကိုအကောင်းဆုံးသွန်သင်ပြသဆုံးမနိုင်တဲ့ဆရာကောင်းတစ်ယောက်ဘုန်းဘုန်းတို့မှာရှိတဲ့ဒါဘုန်းဘုန်းတွေးမိတာလေးဆိုပြောတာပါဘုန်းဘုန်းရဲ့ဒါခံစားချက်ကြီးနော်အဲ့တော့တေခြင်းကိုစဉ်းစားလိုက်တိုင်းစဉ်းစားလိုက်တိုင်း ဘုန်းဘုံကတော့ကိုယ့်အတွက်အကောင်းဆုံးဆရာတယောက်အဲ့ဒီအချိန်မှာကိုနာကနေပြီးတော့ကိုယ်ကိုဆုံးမနေတယ်လို့ပြောနေတယ်လို့ခံစားရတယ်ဟုတ်လားဒါကြောင့်ကိုဟာတေတေရမဲ့လူတယောက်ဖြစ်တယ်ဆိုတဲ့တကယ်အခြေအနေမှန်ဒါကိုဘုန်းဘုံတို့ကမမေ့သင့်ဘူးမြတ်စွာဘုရားကတော့ဘလို့တောင်းတိုက်တွန်းတော့အဘိနံပစ္စဝခိတ္တပါဆင်ញင်ရမယ်ဘလောက်ထိဆင်ញင်ရမှာလို့အဘိနံအမြဲမပြတ် မေငါသည်မရဏတေခြင်းသဘောတရားကိုအနတ္တိတောတိမလွန်မြောက်နိုင်ဘူးမရဏဓမ္မမိငါခန္ဓာကိုယ်ကြီးဟာတည်တတ်တဲ့သဘာဝကြီးတေချာပေါက်တစ်ချိန်မှတရားလိမ့်မယ်ကြည့်ရနေတာပျက်စီးရမယ့်ခန္ဓာကိုယ်ကြီးပျက်စီးသွားမယ့်ခန္ဓာကိုယ်ကြီးဘယ်ချိန်ပျက်စီးသွားမယ်ဆိုတာတော့မသိဟုတ်လားဒီနေရာမှာတေခြင်းနဲ့ပတ်သက်ပြီးတော့တေကိုတရားလိမ့်မယ်လို့တေချာတဲ့သဘောကိုစဉ်းစားတဲ့အခါမှာ ဘာကလေးအထုပြဖို့လိုလဲဆိုတော့ဘယ်ချိန်သေးမယ်ဆိုတာတော့သိခွင့်မရှိဘူးအချိန်မရွေးတည်နိုင်တယ်ဆိုတဲ့အဲ့ဒီအချိန်မရွေးဆိုတဲ့စကားလေးကပို့ပြီးတော့အရေးပါတယ်လို့ထင်တယ်။ဘုန်းတော်တခါလေးတည်ရလိမ့်မယ်လို့စဉ်းစားရင်ဘယ်ချိန်လဲဆိုတော့စိတ်ထဲကရောင်တောင်တောင်နဲ့တည်ချိန်ကြမှာပေါ့။အဲတည်ချိန်ကဟုတ်ပြီတည်ချိန်ကဘယ်ချိန်ကြမှာဆိုတော့တည်ချိန်ကအသက်ကြီးမှပေါ့90 80မှပေါ့ဆိုတော့ဂျားထဲမှာကိုကပါတာ အဲ့ဒါကိုကသာတကယ်တမ်းကမှန်သလားဆိုတော့မမှန်ဘူးအခု20 30သေးသွားတဲ့ကလေးတွေလည်းသူတို့ကိုသူတို့တော့90 80တတန်းစီနေရတဲ့ငါတို့ထင်နေတဲ့ဂျားတွေကပဲသေသွားတာပဲလေဟုတ်တယ်မို့လားအဲ့တော့တကယ်တမ်းကဘယ်ချိန်သေမယ်ဆိုတာဥမာတိကျတဲ့သတ်မှတ်ခွင့်မရှိဘူးတိဝင်လည်းမရှိဘူးအဲ့တော့သေခြင်းကိုစဉ်းစားတဲ့အခါမှာရိုးရိုးလေး तू ကချိန်ပန်များစွာစဉ်းစားဖို့ပဲလိုတယ်စဉ်းစားဖို့စဉ်းစားနေရစဉ်းစားပြပြမဟုတ်ငါဟာသေလူတယောက်ဖြစ်တယ်သေကိုသေရလိမ့်မယ်ဘယ်ချိန်သေမယ်မှန်းတော့သိခွင့်မရှိဘူး အချိန်မရွေးတည်နိုင်တယ်ဒါပဲအဲ့ဒါလေးကိုပဲထပ်ထပ်စဉ်းစားငါရဲ့တည်ခြင်းဟာမြဲတယ်ရှင်သန်ခြင်းဟာမမြဲဘူးနော်ငါသာအနာဂတ်ကြီးကိုရှောက်တွေးနေတာတွေးတွေးရင်လို့တွေးတာတကယ်တမ်းကဘလို့ဖြစ်လာလိမ့်မယ်ဆိုဘယ်သူမှမသိဘူးအသက်ရှင်ခြင်းလည်းရှင်မယ်တူခြင်းလည်းတူမယ်ဘုံဘုံကတူလိမ့်မယ်လို့ပြောတာမဟုတ်ဘူးနော်ဒါပေမဲ့ရှင်ခြင်းမှလည်းရှင်မယ်ဆိုတဲ့အမှန်တရားကိုလည်းနားလည်ထားဖို့လိုတယ်ပြောချင်တာကမသေးချဘူးဆိုတဲ့ဥစ္စာကိုပဲပိုင်ပိုင်နိုင်နိုင်နားလည်ထားဖို့ ဘုန်းဘုန်းကမသေးကြဘူးဆိုတဲ့ဟာကိုသေးကြသလိုလှုပ်ထားတာအဲ့ဒါကြောင့်မလို့လွဲနေတာဘုန်းဘုန်းကရှင်သန်ရင်းနဲ့ပတ်သက်ပြီးတော့တကယ်တမ်းမသေးကြဘူးလို့ဉာဏ်ကတော့သိတယ်ဟုတ်လားဒါမှမဟုတ်ဉာဏ်ကသိပြီမလို့နေ့စဉ်စိတ်ပုံမှန်စိတ်ကတော့ရှင်သန်ခြင်းကိုဘယ်လိုထင်လဲသေချာတယ်လို့ပဲထင်နေတယ်သေခြင်းကြမှာသေခြင်းဆိုတော့80 80ပေါ့ဂျားလေးကတော့သေကိုသေလိမ့်မယ်လို့ထင်ကိုမထင်ဘူးဟုတ်လားအဲ့တော့ဂျားလေးလည်းချိန်ပြီးသေသွားနိုင်တယ်လို့နားလည်ရမယ်ပေါ့အဲ့တော့သေခြင်းကိုစဉ်းစားတဲ့အခါမှာ သေလူတယောက်ဖြစ်တယ်ဘယ်ချိန်သေမယ်ဆိုတာတော့သိခွင့်မရတယ်အချိန်မရွေးသေနိုင်ခွင့်ရှိတဲ့ခန္ဓာကိုယ်ကြီးအချိန်မရွေးသေသွားနိုင်တဲ့သဘောရှိတယ်လို့အဲ့လိုသေခြင်းကိုကြိမ်မှများစွာစဉ်းစားရင်အတိညာတစ်မျိုးဖြစ်ပေါ်လာတယ်အဲ့ဒီအတိညာကတလုံးနဲ့ပြောရလို့ရှိရင်တော့တဘာဝကြတဲ့လှုပ်ဆောင်ချက်တွေကိုလှုပ်ဆောင်ဖို့အများကြီးသူကတိုက်တွန်းပေးတယ်အနှစ်ချုပ်ပြောရလို့ရှိရင်ကောင်းတာလှုပ်ကောင်းတာမြန်မြန်လှုပ် ဒါသူတိုက်တွန်းမယ်မကောင်းတာမလုပ်နဲ့မကောင်းတာမလုပ်နဲ့ဒီနှစ်ခုပဲအဓိကဟုတ်လားသိချင်းကိုစဉ်းစားလို့မဖြစ်ပေါ်လာတဲ့အသိဉာဏ်ကကိုယ့်ကိုမလုပ်ခိုင်းမလို့ကောင်းတာကိုလုပ်ခိုင်းလိုက်မယ်အဝိရှောင်ခိုင်းမလို့မကောင်းတာကိုရှောင်ခိုင်းလိုက်မယ်အဲ့ဒါလေးကိုဘုံဘုံကပြောကျင်တယ်အဲ့တော့ပြောတဲ့အခါမှာလည်းပဲအလွန်ဉဏ်ကြီးတော်မူရတယ်နော်သူတော်ကောင်းကြီးတွေပြောခဲ့တဲ့ရေးခဲ့တဲ့စာလေးတွေကိုခြေခံပြီးတော့ပြောရရင်ကောင်းတယ်ဝိသုဒ္ဓောင်ဆရာဘုရားကြီး ရေးတော်မူခဲ့တယ်အဲဘုန်းတော်ပရမတ္ထသရူပဗေဒနီဆိုတဲ့စောက်ကြီးရှိအဲ့ဒီထဲမှာဝိသုရိမက်ကိုအခြေခံပြီးတော့ရေးတာအဲ့တော့တေခြင်းကိုစဉ်းစားဆင်ခြင်ရင်ရရှိမဲ့အကျိုးကျေးဇူး7မျိုးဆိုပြီးတော့ဆရာဘုရားကြီးကဗာထာသုတ်ပုတ်စီတာရှိအဲ့ဒါလေးကိုဘုန်းဘုရားအခြေခံပြီးတော့ပြောမယ်နော်တေခြင်းကိုစဉ်းစားဆင်ခြင်လို့ဖြစ်ပေါ်လာတဲ့အသိဉာဏ်ကိုယ်ဘယ်လိုထိန်းကျောင်းပေးမလဲ ကိုယ်ဘလို့ဆုံးမမလဲကိုယ်ဘလို့သွန်တင်မလဲအနုနေအကျဉ်းနေနဲ့ကိုယ်ကိုချော်မော့သူမဟုတ်ချိန်ချောက်ပြီးတော့ဘလို့ကောင်းတဲ့ဘက်မှာနေထိုင်သွားနိုင်အောင်ဘလို့ဆုံးမနိုင်မလဲဆိုတာကိုသိနိုင်တယ်ပေါ့နော်ဒီကထာလေးသုံးဖို့ကဟုတ်လားအဲ့တော့ပထမကထာလေးကဘာရေးထားတော့ဆိုတော့အပမတ္တတဟောတလပတိအနပိတတေဇီဝေနိကန္တိဇဟတိပပန္သောကရဟိဘဝေအပမတ္တတဟောတတေခြင်းကိုအမတ်ရ စဉ်းစားဆင်ခြင်ရင်းနဲ့နေနေနေလေးနေထားရှိတဲ့ပုဂ္ဂိုလ်မှာအပမတ္ထတရာဟောတာအမြဲတမ်းကုသိုလ်ကောင်းမှုမှာမမေ့မလျော့တဲ့အပမာဒတတိတရားနဲ့ပြည့်စုံလိမ့်မယ်တဲ့ဟောနံပါတ်1အဲ့ဒါပဲနော်တေခြင်းကိုစဉ်းစားဆင်ခြင်မှများရင်အတိညာကကိုယ်ခိုင်းနေပြီအင်းကောင်းတာမမေ့နဲ့လှုပ်လှုပ်လှုပ်မတေခင်လေးလှုပ်ရတာနော်တေရမဲ့ဘဝအတွက်အနှစ်သာရကောင်းတာလှုပ်လိုက်တာပဲရှိတယ်ကျွန်တော်ဘာမှအနှစ်သာရမရှိဘူးပြီးတော့လည်းဒီလိုပဲပြီးသွားမှာဟုတ်လား ကိုကသူဘာတွေအရေးကြီးတယ်ဘလို့ပဲထင်းနေနေဒေဗီဆိုရင်ပြီးတာပဲလေပြီးတော့တာအဲ့တော့မသေးခင်လေးမှာအနှစ်သာရရှိတာလေသူကခိုင်းလိမ့်မယ်ပါခိုင်းမယ်လို့ကောင်းတာလို့ကောင်းတာကိုမမေ့နဲ့ဟောနံပါတ်1အဲ့ဒီအကျိုးကျေးဇူးရမှာနော်အပမတ္ထသဒ္ဓဟောထသဒ္ဓအခခသိမ့်အပမတ္ထမမေ့မလျော့တဲ့သဘောဖြစ်ပေါ်လာလိမ့်မယ်နောက်ဒုတိယပါအပမတ္ထသဒ္ဓဟောထလဘတိအနဗိရတေအနဗိရတေ ဒီရုပ်တည်နဲ့နေဆင်းဆင်းမပြတ်ဖြစ်ပေါ်နေတယ်ဒီဘဝဒီတန်တရားနော်ဒီခန္ဓာဒီအနေအထားကိုနော်ပျော်မွေ့တယ်ဆိုတဲ့သဘောမရှိဘူးတဲ့ဒါဟာပျော်မွေ့စရာကောင်းတဲ့အခြေအနေမဟုတ်ဘူးဒါဟာညီးငွေ့စရာကောင်းတဲ့အခြေအနေတစ်မျိုးသာဖြစ်တယ်လို့ယုံနိုင်ရဲ့ပုံမှာအမှန်သိပြီးတော့ညီးငွေ့တဲ့ဉာဏ်ကိုမပျော်မွေ့တဲ့ဉာဏ်ကိုတေချာပေါက်ရလိမ့်မယ်နည်းနည်းသွားပြီနော်ဘဝရဲ့ပုံမှာမပျော်မွေ့ဘူးဆိုတဲ့အမှန်ကိုသိပြီးမှမပျော်မွေ့ဘူးဆိုတာဖြစ်တာနော် တေးရမယ့်ဘဝရတေးတယ်ရတယ်တေးတယ်ဘာကောင်းလဲလို့အမြင်မှန်ရတာသူကဟုတ်လားအဲ့ဒါကို liberty အနှပ်ပြီးတဲ့တေးမပျော်မွေ့တဲ့သဘောကိုသူတေးကြကောင်းရလိမ့်မယ်တဲ့အပမဒါဒရာဟောဒ liberty အနှပ်ပြီးတဲ့တေးဇီဝေနိကံတေဇဟတိဇီဝေအသက်၌နိကံတေနှစ်သက်ခြင်းကိုဇဟတိပယ်နိုင်လိမ့်မယ်ကိုယ့်ရဲ့အသက်ကလေးကိုအလွန်မမောနေတဲ့တဏှာလောဘကိုပယ်နိုင်လိမ့်မယ်တဲ့ဇီဝေနိကံတေဇဟတိ อืมအဲ့ဒီဥစ္စာကအရေးကြီးတယ်အသက်ရဲ့အပေါ်မှာတွေ့တာမှုအားကြီးလို့ရှိရင်ဒီအချိန်မှာတိတ်မသိတာဘူးသေကာနေမှာအကြီးကျယ်ဆင်းရဲရလိမ့်မယ်အသက်ပေါ်မှာတွေ့တာရင်တွေ့တာတော့မသေးခြင်းဘူးကိုကမသေးခြင်းဘူးအသက်ကသေးမယ်တကယ်ကဖြစ်နေပြီသေးမယ်လို့လည်းကိုကရိပ်မိနေပြီဒါဒီကိုစိတ်ကအဲ့ဒါကိုလက်မခံနိုင်ဘူးဘာလို့လို့ဒီအသက်ရဲ့ပုံမှာတွေ့တာမှုကရှိတယ်ဒီအခြေအနေလေးကိုဘုံဘုံတော့မပြတ်သားနိုင်ဘူးပေါ့နော်အဲမသေးရင်လည်းသေတော့လို့မလုံးနိုင်အဲ့ဒီမှာမျက်ရည်လေရွဲနဲ့ဒုက္ခရောက်တော့တာပဲ အဲ့ဒီအခြေအနေမျိုးကိုမရောက်အောင်ဇီဝေနိကံတေစဟတိအသက်ရဲ့ပုံမှာတွေ့တာတဲ့တဏှာလောဘကိုပယ်နိုင်လိမ့်မယ်တဲ့ဟိုကပယ်နိုင်လောက်အောင်စဉ်းစားရင်မပယ်နိုင်သေးခင်မှာလည်းနေပါသွားစီမယ်ပေါ့ဟုတ်လားအပမတ္ထာတရာဟောတာလဘတိအနပိရတိဇီဝေနိကံတေစဟတိပါပံသောကရဟိဘဝေသောထိုပုဂ္ဂိုလ်သည်ပါပံမကောင်းမှုကိုကရဟိဘဝေကဲ့ရတဲ့အနေအထားကိုသူရောက်သွားလိမ့်မယ်မကောင်းမှုကိုကဲ့ရရှုံချနိုင်တဲ့အရည်အသွေးသူရလိမ့်မယ် မကောင်းတာဘာမှမကောင်းဘူးမကောင်းမှုရဲ့ပုံမှာဆက်ဆုပ်တဲ့သဘောမကောင်းမှုရဲ့သဘောမှာနော်အမှန်မြင်ပြီးတော့မကောင်းမှုကိုနော်ကဲ့ရဲ့နိုင်တဲ့စိတ်ရှိလာနိုင်တယ်တဲ့ဘုန်းတော်ကမကောင်းမှုကိုကဲ့ရဲ့နိုင်တဲ့စိတ်တခါတလေမရှိဘူးနော်မကောင်းတာကိုလှုပ်တင်လှုပ်ထိုက်လို့လှုပ်တယ်ဆိုတဲ့အခြေအနေမျိုးနဲ့မမယွင်ယွင်ဆင်ခြင်သုံးသက်တဲ့အခါကာလမျိုးတောင်ရှိနေတတ်တယ်ဟုတ်လားအဲ့တော့မကောင်းမှုဟာဆင်းရဲဒုက္ခကိုပဲဖြစ်စေတဲ့အတွက်ကြောင့် နော်အသက်ရှင်တန်ခြင်းအတွင်းမှာဒီမကောင်းမှုလေးကတော့တတ်နိုင်သမျှကင်းအောင်လုပ်သင့်တယ်ဆိုတဲ့အမြင်ရှိပြီးတော့မကောင်းမှုရဲ့ပုံမှာအကောင်းမမြင်တဲ့သဘောဘာမှမကောင်းမှုမှာကောင်းတဲ့အချက်မရှိဘူးမလုပ်သင့်ဘူးမကောင်းမှုကိုကဲရကဲရနိုင်တဲ့ဉာဏ်သူရမယ်ဘယ်နှမျိုးရှိပြီတော့၄မျိုးအပမတ္ထာတရာဟောတာအမြဲတမ်းမမေ့မလျော့ကုသိုလ်ကောင်းမှုတွေမှာအမှတ်ရပြီးတော့သူစူးစမ်းလိမ့်မယ်လဘတိအနာပိရတိဘဝရဲ့ပုံမှာမပြောမှုတဲ့ဉာဏ်ကိုသူရလိမ့်မယ် ဇီဝိနိကံတိန်စေတိအသက်ရဲ့ပုံမှာတွေ့တာမမုံမှုကိုစွန့်ခွာနိုင်လိမ့်မယ်။ပါပန်သောဂရဟိကိုမကောင်းမှုကိုကဲ့ရဲ့ရှုချနိုင်တဲ့ဉာဏ်ကိုသူရလိမ့်မယ်။ဟုတ်တယ်နော်။ပြီးတော့ဗာဆက်ပြောတော့ဒုတိယကဏ္ဍ။အတ္တနိတိဘဟုလောဇပရိခါရေတောမစ္စေသောအနိစ္စတင်ညာပရိစေယကတေတာသတ္တုပတိတ္တိ။အတ္တနိတိဘဟုလောဇဘဝမှာအများကြီးတိမ့်ထားတယ်မရှိဘူးတဲ့။ဒိဋ္ဌိချင်းကိုစဉ်းစားတယ်လို့ဟုတ်လား။ သေခြင်းကိုစဉ်းစားလို့သေရမှာကိုသဘောပေါက်ထားတဲ့လူကသူသေရင်ဘာမှသိကြံမှာမဟုတ်ဘူး။သူကသူကသူနော်သာဝနေလေးကျမကြီးလေးအဆင်ပြေရင်ပြီးပြီ။အများကြီးဟာဟိုကလည်းဟိုဘဇုဖို့ဘယ်ဘဝဖို့ဘာဖို့ညာဖို့ဟာတွက်လို့ချက်လို့မဆုံးနိုင်တော့အောင်အစုဆောင်ထားတာမျိုးသူ့မှာရှိမှာပေါ့။အတ္တနိတိဘဟုလောစအများကြီးသိရှိထားတာမရှိဘူးဆိုတဲ့စကားကိုတေချာစဉ်းစားရင်နည်းနည်းတော့သိရှိရမယ်ဆိုတဲ့သဘောတော့လည်းပါနေတယ်နော်။ ဟောတော့မသေးသေးဘူးလေမသေးသေးခင်မှာဘုန်းတော်စားဖို့တောက်ဖို့ကျမရေးဖို့ဘာဖို့ညာဖို့ဆိုရှိသေးတာကိုဟုတ်လားဒါပြောထားတဲ့စကားလေးတွေအလွန်ဆွန့်လွတ်တယ်ဟုတ်လားအတ္တန္တိတိဘဟုလောဇအများကြီးသူမိသိသိထားတာမျိုးသူ့မှာမရှိဘူးတဲ့ပရိခါရေတမစ္ဆေတော့ကိုယ့်ရဲ့အတုံးဆောင်ပစ္စည်းပစ္စယလေးတွေရဲ့ပုံမှာနှမျိုးတွေဝင်တူတယ်ဆိုတာသိမရှိဘူးတဲ့ပေးနိုင်တယ်ဝင်နိုင်တယ်မျှနိုင်တယ်မျှဝေပြီးတော့သုံးဆောင်နိုင်တယ်ပေါ့နော်ရောစားကြအောင်တောက်ကြအောင်ကိုယ့်ဟာလေးဝေနိုင်တယ်မျှနိုင် ဒီသဘောလေးတွေရှိတာဒါအကောင်းဆုံးဆရာကိုယ်ဆုံးမနေတဲ့သဘောပဲမင်းသိပြီးတော့သိမထားနဲ့နော်အများကြီးကြံခဲ့တယ်ဆိုရင်အဲ့ဒါကဲ့ရဲ့တရားကြီးဖြစ်တယ်ဒီလိုကကောင်းကောင်းသုံးမသွားဘူးဆိုတာရှာယုံမဲရှာပြီးတော့သုံးမသွားဘူးလို့သူများကဲ့ရဲ့လေရင်ဟုတ်တယ်မဟုတ်လားအတ္တနေတွေဘူးလောစအများကြီးသိထားတာမရှိဘူးပရိက္ခာတွေတော့မစ်စီတော့အသုံးဆောင်ပစ္စည်းလေးတွေရဲ့ပုံမှာဝင်တိုးတယ်ဆိုတာမရှိဘူးပရိက္ခာတွေတော့မစ်စီတော့အနေဆာတင်ညာပရိစေယကတေတာသတ္တုပါတိတ္တိ ယုံနာတို့ရဲ့မတည်မြဲမှုအနိစ္စသဘောကိုမြင်တဲ့ဝိပဿနာဉာဏ်ကိုအလို့လို့ရလိမ့်မယ်တဲ့ဟောဒီချက်ကရန်စဉ်းစားတယ်ပေါ့နော်တေခြင်းကိုကြည်ပါများဆိုတာစဉ်းစားတယ်ကိုကတေရမဲ့လူတေရမဲ့ဘဝပဲချင်းတေမယ်မှတော့မသိဘူးလို့ထပ်ထပ်ထပ်ထပ်ပြီးတော့စဉ်းစားနေတယ်နေလားညာလားတေသွားနိုင်တယ်တေသွားနိုင်တယ်လို့တေခြင်းကိုနိနိကကစဉ်းစားနေတယ်ဩယုံနာပျက်စီးခြင်းနဲ့အဆုံးသတ်ရတယ်ဆိုတာသဘောပေါက်ပြီးတော့ဘယ်အထိသူကဉာဏ်ကစူးသွားနိုင်မှာဆိုတော့ အချိန်အချိန်တိုင်းအချိန်တိုင်းပျောက်ပြက်လိုက်နေတဲ့သဘောကိုတော့သူမြင်သွားနိုင်တယ်နော်အခုပြီးသွားတယ်အဆင်ပြေပြေမပြေပြေနောက်ထပ်ထပ်ဖြစ်တယ်အခုပြီးတယ်ပြီးတယ်ပြီးပြီးလိုက်နေအခုဘုံအတန်လေးတွေလည်းပြီးလိုက်တယ်ပျောက်လိုက်တယ်အဆင်ပြေပြေပြေပြေကြိုက်ကြိုက်ကြိုက်ကြိုက်ဖြစ်စဉ်တွေအကုန်လုံးဟာတောက်လျှောက်ပြီးလိုက်တယ်ဟုတ်လားအဲ့ဒါပါလို့အနေဆာနော်အဲ့ဒီအနေဆာကိုမြင်တဲ့ဉာဏ်ကိုတောင်သိခြင်းတရားကိုစဉ်းစားဆင်ခြင်ရနိုင်တယ်တဲ့သဘောပေါက်လားနော် နိစ္စတင်ညာပရိစေယကသေတာသတ္တုပါတိတ္တိသေတာသတ္တုပါတိတ္တိဆိုတာကျွင်းကြံတဲ့လက္ခဏာနှစ်ပါးကိုလည်းသူရလိမ့်မယ်လို့ပြောတာကျွင်းကြံတဲ့လက္ခဏာနှစ်ပါးဒုက္ခနဲ့အနတ္တနော်ယုံနာမှလို့ရှိရင်သူတို့ရဲ့သဘောတဘာဝလက္ခဏာဘယ်နှမျိုးရှိတော့သုံးမျိုးရှိတယ်အိဋ္ဌာရဲ့ဒုက္ခရဲ့အနတ္တရဲ့အိဋ္ဌာကိုမြင်ုံနဲ့မကဘူးတဲ့ဘောကကောင်းမွန်တဲ့အနေအထားမဟုတ်ဘူးယုံနာတွေကကောင်းတဲ့သဘောမဟုတ်ဘူးဆင်းရဲတဲ့သဘောမျှတာဖြစ်တယ်ဆိုတဲ့ဒုက္ခဆိုတဲ့အမှန်တရားလက္ခဏာကိုလည်းသူမြင်သွားမယ်ပြင်းရင်ကိုစဉ်းစားရင် အနတ္တဆိုတဲ့အစိုးမရတဲ့မပိုင်တဲ့ငါသူသဘောမဟုတ်တဲ့တက်တက်ပြစ်ချင်ကြရင်ပြက်သွားတာဘယ်သူမှဒါကြီးကိုဘုံတို့ထိတ်လို့ရတယ်ဘယ်တကိုးရှင်မှဘာမှမတတ်နိုင်တဲ့ဥစ္စာယုံနာတော့သူပျောက်ချင်တယ်ဟင်ပျောက်သွားတာအဲ့ဒီအနတ္တသဘောကိုဘာလို့မဖြစ်သွားနိုင်လဲမြင်သွားနိုင်တယ်တဲ့ပထမကာထာက၄မျိုးပြောတယ်နော်အပမာဒသရဟောတလပတိနာပိတတိဇီဝေနိကန္တေဇတိပပန္တောကရေပွေကောင်းမှုမှမမေဘူးနော်ဘဝရဲ့ပုံမှာမမောတဲ့သဘောနဲ့နော်ตายရနေတဲ့သဘောမရှိဘူးဟုတ်လား အသက်ရဲ့ပုံမှာကြီးကပ်တွေ့တာမှုကိုပယ်နိုင်လိမ့်မယ်မကောင်းမှုကိုကဲ့ရတဲ့သဘောရှိဒါ၄မျိုးဒုတိယကတာပါပြောလို့အတ္တနိတိဘဟုလောစအများကြီးသိထားတာမရှိဘူးပရိခါတွေတော့မရှိတော့အသုံးဆောင်တွေမှာနှမျိုးဝင်တူတယ်ဆိုတာမရှိအနေဆာတင်ညာပိစေကတေတာသတ္တပါတိတ္တိအနေဆာဒုက္ခအနတ္တယုံနံတို့ရဲ့သဘောတဘာဝအမှန်မြင်လာလိမ့်မယ်တဲ့သူက၅မျိုးတောင်ပြောတယ်နော်ပထမကထာ၄မျိုးနောက်ကထာ၅မျိုးဘယ်နှမျိုးရှိပါလဲ ဥမျိုးရှိတယ်နော်နောက်တတိယဂါထာဘာပြောလို့အဘယောအတံမုံလောဝတန်တော်ကာလကရောတိတုံအမတန်စီနာတိကတော်သောတုဂတိပရာယံောဟုတ်လားအဘယောအတံမုံလောဝတန်တော်ကာလကရောတိတုံအဘယောမကြောက်ဘဲသာလေအတံမုံလောမတွေးဝေဘဲသာလေတန်တော်တိတိငိမ့်ငိမ့်ချမ်းချမ်းသာသာကာလံကရောတိတေခြင်းကိုပြုနိုင်တယ် သေခြင်းကိုတောင်းအကောင်းဆုံးရင်ဆိုင်နိုင်အောင်အဲ့ဒီဆရာကနေစဉ်အခါမှာကိုယ်ကိုလမ်းကြောင်းပေးခဲ့တာမင်းဒီတိုင်းလေးနေဒီတိုင်းလေးနေဟုတ်လားဒီတိုင်းလေးနေလို့ तू ကနေခိုင်းတော့ကိုကနေဖြစ်သွားတော့နော်ဒီတိုင်းလေးနေဆိုတာဆိုတာဘယ်နှမျိုးတောင်ပြောရလဲကိုမျိုးတောင်ပြောရတယ်နော်ကောင်းတာကိုမမေ့နဲ့အမြဲလို့နော်မကောင်းတာကိုကဲ့ရဲ့နိုင်ရှုပ်ချတယ်ရှောင်ခြင်းပေါ့နော်အသက်ရဲ့ပုံမှာတိတ်မတွေ့တာနဲ့ဟုတ်လားဘဝရဲ့ပုံမှာတိတ်ပြီးတော့ပျော်ရွှင်စရာလို့အမြင်မှားကြီးနဲ့မြင်မနေနဲ့ဟုတ်လားပြီးရင်မှတော့အများကြီးတိတ်မထားနဲ့ဟုတ်လား သိပြီးတော့ဝန်တိုးမနေနဲ့သေရန်ကုန်ထားခဲ့ရမှာဒီသဘောတွေကို तू ကဘာလုပ်လဲကိုကိုဆုံးမအိဋ္ဌဒုက္ခအနတ္တလက္ခဏာရေးပါမြင်လာပြီဆိုရင်သူ့ရဲ့အမြင်တွေကအလုံးမကိုမြင့်မားတယ်နော်အဲ့လိုလေအစစ်မြင့်မြင့်နေလာတဲ့လူတယောက်ကတေဂာတိမှာကောင်းကောင်းမွန်မွန်မသိနေတာကြောင့်ဘာမှမရှိဘူးဒါတေခြင်းကိုစဉ်းစားပါများလို့သူ့မှာကြိုတင်ပြင်ဆင်မှုတွေအများကြီးရှိခဲ့တဲ့အတွက်ကြောင့်သူဘလိုနည်းနဲ့တေခြင်းကိုရင်ဆိုင်သွားမှာလို့အဘေယောအတ္တမုံလောဝ တန်တော့ကလာကရောတိတော့အဘယောမကြောက်ခဲတာနဲ့အတ္တမုံလောကမတွေးဝေပဲတာနဲ့ကြောက်တာမရှိဘူးတွေးဝေတာမရှိဘူးတချို့ကကြောက်တော့မကြောက်ဘူးဘာမှမသိဘူးလူဝါဒနဲ့သိပါလားဟုတ်လားအသက်ရှင်နေရှင်ပဲရှင်နေတာတတိကောင်းကောင်းရှိတာမဟုတ်ဘူးနော်အဲ့လိုမျိုးလည်းမဟုတ်ဘူးကြောက်တာမရှိဘူးတွေးဝေတာမရှိဘူးတန်တော့တယ်လှုပ်ရှားနေတာမရှိဘူးလှုပ်ခတ်နေတာမရှိဘူးအလွန်တည်ငြိမ်တယ်အေးစီသေးပဲပေါ့အရာစကားလေးနဲ့ပြောတာဟုတ်လားတေးချင်းဟိုပါတော့အေးစီသေးသူရင်ဆိုင်နိုင်လိမ့်မယ် အဲ့ဒါ၁၀ခုမြောက်အကျိုးကျေးဇူးနော်၁၁ခုမြောက်အကျိုးကျေးဇူးဆိုတာဘာပြောလို့ဆိုတော့အမတန်စေနာတိကတောသောတုဂတိပရာယနောနော်အမတန်စေနာတိကတောနော်အမတန်ဆိုတာနိဗ္ဗာန်ပြောတာနော်မသေးတာနိဗ္ဗာန်အမတန်စေနာတိကတောဒီနိဗ္ဗာန်ကိုမမြင်သေးဘူးနိဗ္ဗာန်ကိုမြင်နိုင်တဲ့မဉ္ဇဉ်ပူညာမရသေးဘူးဆိုရင်တဲ့အဲ့ဒီသေခြင်းကိုစဉ်းစားဆင်ခြင်တဲ့ပုဂ္ဂိုလ်ဟာသောတုဂတိပရာယနောသေချာပေါက်ကောင်းရမြတ်ရသိပြီးတဲ့နောက်မှာသူရောက်လိမ့်မယ် တမလွန်ရေးကိုပါအမခံချက်ပေးသွားတာနော်ဟုတ်လားအကျိုးကျေးဇူးပဲလည်းမျိုးပြောသွားတယ်7မျိုးပြောသွားတာနော်အလွန်မှတ်သားစရာကောင်းတယ်ဟုတ်လားဒီအကျိုးကျေးဇူး7မျိုးရအောင်ဇွဲလုပ်ပေးမှာတော့ဆိုရင်သေခြင်းကိုစဉ်းစားဆင်ခြင်လို့ဖြစ်ပေါ်လာတဲ့အတိညာကကိုယ်ကိုလုပ်ပေးသွားမှာဟုတ်လားအဲ့တော့ဒီဥစ္စာကိုစဉ်းစားကြည့်ရင်ဘုန်းတို့မသေးခင်မှာလည်းပဲတန်ဖိုးရှိရှိအသေးပဲရှိရှိသဘာဝကြကြသူနေထိုင်သွားနိုင်တယ်သေရင်လည်းပဲသူဟာတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းချမ်းချမ်းသာသာသေသွားတယ် အနေလဲလှတယ်အသေးလဲလှတယ်နော်ပြီးရင်လည်းပဲသေးပြီးတဲ့နောက်မှာလည်းကောင်းမွန်တဲ့ဘဝကိုရောက်လိမ့်မယ်ဘုန်းတို့တွေကဒါမှမစဉ်းစားလို့မရဘူးနော်ငါဘလို့နေသွားမှာလို့သေတော့ငါဘလို့သေမှာလို့ဒီလူကြီးရနဲ့အပြန်နောက်တမလွန်ဘဝကိုငါဘလို့သွားမှာလို့ဒါစဉ်းစားရမှာဘုန်းတို့ဒီဘဝတွေရဟန္တာဖြစ်အောင်တော့စူးစမ်းအထုတ်မယ်ဆိုတဲ့အနေအထားမျိုးအများစုကမရှိပါဘူးရှိခဲ့မယ်ဆိုရင်လည်းအောင်မြင်မှုပေါင်းမြောက်ဖို့ဆိုတာလူတရားမတရားမလွယ်ဘူးဟုတ်တယ်မဟုတ်လား အဲ့တော့ဘဝကအဆုံးမတတ်နိုင်သေးတဲ့အတွက်ကြောင့်ဘဝတွေကမလောက်အောင်လို့ဆက်ဆက်ပြီးတော့သွားနေရအောင်ဒါကြောင့်မလို့အခုဒီလက်ရှိဘဝမှာဘဝပြည်စည်းဥစ္စာအဖြစ်အရန်အဆင်ပြေတဲ့တတိတယောက်ဖြစ်ကောင်းဖြစ်မယ်နောက်ခေတ်ပညာတွေအများကြီးတက်တဲ့ပညာတတ်တယောက်လည်းဖြစ်ကောင်းဖြစ်မယ်အစသာအဆင်ပြေတဲ့လူတယောက်လည်းဖြစ်ကောင်းဖြစ်မယ်သို့တော်လည်းပဲဒီအချက်ကိုဒီဘဝရဲ့အခြေအနေမှဖြစ်တဲ့ကိုဟာတေလူပါဆိုတဲ့အမှန်တရားကိုမစင်သားဘူးမစင်ကျင်ဘူးကိုဟာလေးကိုတာယာပြီးတော့နေမယ်ဆိုရင်ကိုကအချိန်မီအခြေအနေဆိုတဲ့အနေအထားကိုထိုးဆင်းသွားနိုင်တယ်။အောင်ဆိုတော့ အလွန်ကြီးမားတဲ့အပြောင်းလဲဟာအချိန်ကြီးဖြစ်နိုင်တာပဲလေဟုတ်တယ်မဟုတ်လားသေပြီဆိုတာနဲ့ဒါအကုန်လုံးစပြန်စမယ်ပေါ့နော်အဲ့တော့သေပြီဆိုတာရဲ့လည်းပဲချင်းသေမယ်မှတကယ်သိတာမဟုတ်ခုဘုံပြောနေတာတွေဟာတခုမှစိတ်ကူးရင်မပါအဲ့တော့အချိန်ဒီဘလောက်ပဲခုလောလောဆယ်လေးကောင်းနေနေကိုယ့်ရဲ့အကောင်းဆုံးဆရာရဲ့လမ်းညွှန်မှုနဲ့ဘုံဘုံတို့တွေဟာနေကူနေနိုင်ရအဲ့တော့ကိုယ့်ကိုအကောင်းဆုံးလမ်းညွှန်ပေးမဲ့ဆရာတယောက်ကိုလည်းရှိအောင်ဘုံဘုံတို့ဟာစူးစမ်းထားရတယ်ဟုတ်လားဒါလေးကိုဒီမှာပြောခြင်းဟုတ်လားဒါကြောင့်မို့လို့ ဘဝဘဝကိုဆုံးသက်နိုင်သေးတဲ့ပုံကိုမဟုတ်သေးဘူးဘဝကြီးကိုဆက်ရအောင်မဲ့ပုံကိုဖြစ်တယ်ဆိုတာကိုပိုင်ပိုင်နိုင်နိုင်နားလည်ပြီးတော့အဆင်ပြေပြေဆက်လက်ပြီးတော့သွားနိုင်ဖို့ဘုမတို့စူးစမ်းခုလောလောဆယ်အဆင်ပြေနေတာနဲ့ဘုမတို့ကဒီလေးနဲ့တစ်ပတ်မှာတော့မစူးစမ်းပဲနေလို့ဖြစ်မှာမဟုတ်ဘူးနော်ဟိုမြတ်စွာဘုရားလက်ထက်ကလူတိုင်းကြားဖို့ပါတယ်မြတ်စွာဘုရားရှင်အနန္ဒနောက်တော်ကပါပြီးတော့နော်တာဝတိမျိုးလေးကိုစွန့်ကကြွားတဲ့အခါမှာဝက်မာကလေးကိုမြင်ပြီးတော့ပြုံးတော်မူတယ်ဆိုတာကြားဖို့တယ်မဟုတ်လား မရှင်ရဏနာကပြုံးခြင်းရဲ့အကြောင်းကိုမေးလို့မြတ်စွာဘုရားအင်းဒီဝဲမလေးကအာဟုတံမြတ်စွာဘုရားလက်ထက်ကနော်မင်းသမီးလေးဖြစ်ခဲ့တာသူ့ရဲ့အခြေအနေမှန်လေးကိုမြတ်စွာဘုရားပြောပြတယ်အဲ့ဒါကိုမာစီဆိုကြီးဆောင်မုတ်စီတဲ့လည်းရှိတယ်လူကျက်မကြီးမင်းသမီးတပြာဗြဟ္မာတထေဝက်ကလေးဖြစ်ရဝက်ဘဝမရောက်ခင်ငါးဘဝကိုပြောနော်လူဖြစ်တယ်တဲ့လူမိန်းမလေးတယောက်ဖြစ်တယ်အဲ့ဒီလူဘဝတည်တဲ့ခါကျတော့နော် ကြက်မာလေးသွားပြီးတော့ဖြစ်တယ်ဟိုပါကြက်မာဖြစ်တဲ့အခါကျတော့အဲ့ဒီကြက်ကလေးကတော့ထေရီမတွေနေတဲ့ကျောင်းသားမှာကြက်စားတာဟုတ်လားအဲ့ဒါနဲ့ဒီလင်းယုံလို့အသိသိင်းလို့စွန့်လို့အကောင်တကောင်ကသူ့ကိုထုတ်ထုတ်တော့ခေါင်းဖြတ်ဖြတ်စားအဲ့ဒီကဏီလေးမှာအဲ့ဒီထေရီမတွေရွတ်ဆိုတဲ့တရားသာကြားပြီးတော့တည်တဲ့အတွက်ကြောင့်နောက်ပေါ်ကျတော့လူဖြစ်တယ်သူကလူကျက်မကြီးမင်းသမီးတပြားလူမရိုးလူမဟုတ် မင်းမျိုးမင်းတွေအတိုင်းပိုင်းမှာမင်းသမီးသွားပြီးတော့ဖြစ်တယ်အဲ့ဒီမင်းသမီးဖြစ်တဲ့အခါကျတော့သူကပထမဇန်ရတယ်ဘာလို့ပထမဇန်ရလဲဆိုတော့ဟိုအင်သာတည်ရင်းနဲ့အောက်ခြေမှာပိုးလောက်တွေတပွားပွားဖြစ်နေတာမြင်ရပုလူဝကတင်ညာလို့စလို့ခေါ်တာပေါ့နော်နော်ဒီခန္ဓာကိုယ်ကြီးကနော်ရွှန်ရှာရှစ်ဆုပ်ဖွယ်အမှန်တရားဟိုသူမြင်လိုက်တာအဲ့မှာစိတ်ကငြိမ်သွားတယ်ဒါဘုံကအကျဉ်းမြင်လေးပြောပြတာနော်ဒီ ပိုးလောက်တွေရဲ့အဆင်းရဲ့ပုံမှာငြိမ်လဲငြိမ်တယ်ခန္ဓာကိုယ်ရဲ့ဒီအတုဝမတင့်တယ်တဲ့သဘာဝတွေကိုဆက်ဆက်ပြီးတော့မြင်ရင်လည်းစိတ်မှာနိဝရဏတရားကင်းပြီးတော့ဇန်သဘောမျိုးရဟုတ်လားအဲ့ဒါလေးကသူ့စိတ်ကိုအရင်ချမ်းသာစေအိမ်သာတရင်နဲ့ဖြစ်တဲ့သူတော်ကောင်းတရားနော်ဟုတ်လားသူတော်ကောင်းတရားဆိုတာအမှန်ကိုသိတာကိုပြောတာဟုတ်ဟုတ်လားအိမ်သာတရင်နဲ့ရအဲ့ဒီဥစ္စာတွေကမပြည့်စုံဘူးဒီပထမဇန်လေးကသူက စိတ်စိတ်ပူလောင်လာတယ်ဆိုဒါလေးနဲ့နေဒါလေးရပဲသူ့ရဲ့နေရာလေးပေါ့စိတ်ရဲ့နေရာလေးပေါ့လူမှာနေရာရှိတယ်လို့စိတ်မှာလည်းနေရာရှိတယ်နော်စိတ်ကိုအကောင်းဆုံးနေရာမှာချထားနိုင်ဖို့ဘုန်းတော်စိတ်ရဲ့နေရာလေးတွေဖန်တီးထားဖို့လိုတယ်ပေါ့အဲ့ဒီပထမဇန်လက်ရှိနဲ့သေတဲ့အတွက်ကြောင့်သေတော့ပြမဖြစ်တယ်နော်လူကျက်မာကြီးမင်းသမီးတစ်ပြားပြမတတိဝက်ကလေးဖြစ်ရအပြမကြီးရောက်တာအပြမကြီးရောက်တဲ့အခါကျတော့သူ့ရဲ့ဇန်ရှင်ကကုံတော့ ကုသိုလ်ကံရှိကုန်တော့ဆုတည်တာပေါ့နော်အဲ့ဒါသူကအပေပုံထိသွားမှာဒါပတိမြမပြည်ဟာဇန်ရှင်နဲ့ဖြစ်တဲ့ဘုံဘဝဖြစ်တဲ့အတွက်ကြောင့်သူကအရှင်ဝါကြီးလို့မြမသေးလို့ရှိရင် အပေပုံကိုတောက်လျှောက်တမ်းမရောက်ဂျားကနတ်ပြည်သို့မဟုတ်လူပြည်တစ်ခုခုမှဖြစ်ပြီးတော့မှလာရင်အပေပုံကိုရောက်နိုင်အောင်ဟုတ်လားအဲ့တော့တတိသမီးဖြစ်တယ်တဲ့မြမပြည်ကသေးတဲ့အခါကျတော့အဲ့ဒီတတိသမီးဘဝမှာမမာနာကြီးတဲ့အတွက်ကြောင့်တတိသမီးကသေးတဲ့အခါကျတော့ဘာဖြစ်တယ် ဟောဖြစ်တယ်လောလောဆယ်တော့အဆင်ပြေတာပဲတတိသမီးဘွားဟုတ်လားသူ့တဲ့တောင်အဆင်ပြေခဲ့သေးတယ်မြမပြေတော့ဟုတ်လားစဉ်းစားနော်မြမပြေတော့သူ့တဲ့တောင်အဆင်ပြေခဲ့သေးတယ်ဒါသိငါငါငါအောက်ဖက်ကိုသွားနေရလို့ तू မသိဘူး तू ကတော့သူ့ကသူဘယ်သွားလို့သွားနေမှသိတာမဟုတ်ဒါအမြင့်အနေပြီးတော့အမြင်ကျတဲ့လူမှသိနိုင်မှာဟုတ်လားတကယ်ဆိုရင် तू မြမပြေနဲ့တတိဖြစ်တယ် तू ဘယ်ဘယ်ကိုသွားနေအောက်ကြကြဟုတ်လားအဲ့ဒီချိန်အရှင်ကိုထိရင်ထိမထိရင်ဆက်သွားမအောင်အဲ့ तू အရှင်မထိနိုင်ဘူးအောက်ကြတယ်အရှင် ဒါဘာဖြစ်တယ်ဆိုတော့ဝမ်းမာလေးသွားဖြစ်တယ်နော်ဇံရပြီးတော့ဂျမာဖြစ်ခဲ့တဲ့လူကဒီမှာအခုဘာဖြစ်လဲဆိုတော့လူမစင်ကိုရှားပြီးတော့စားရတယ်ဝက်ဖြစ်တယ်အပြောင်းလဲရအရန်ကြမ်းတယ်နော်အဲ့တော့ဘဝရဲ့အခြေအနေတွေဟာဘာမှမသေးကြမရေရတဲ့သဘောသွားရင်တို့သွားတာပေါ့နော်တစ္ဆာလေးပါးကိုမတည်သေးသမျှကောင်းငင်မြောက်လိုက်တဲ့ဒုံချောင်းတစ်ချောင်းအောက်ပြန်ကြတယ်အရင်ကကြမလားဖျားကြမလားဒါမှမဟုတ်နော်ဖျားလိုက်ကလေးပဲကြတယ်ဘယ်သူမှမပြောနိုင်ဘူးကြကျင်တာကြကြဟုတ်လား အဲ့လိုပဲဘုန်းတို့ရဲ့ဘဝတွေကအမှန်တရားကိုမသိသေးတဲ့အတွက်ကြောင့်ဘဝတန်တရားခီးကိုသွားရမှာဘာဖြစ်လို့ဘဝတန်တရားခီးကိုသွားရမှာလို့ဆိုတော့ဘဝရဲ့ပုံမှာအမှန်မမြင်တဲ့အတွက်ကြောင့်ဤမျိုးစုံနဲ့ဘုန်းတို့ကဘဝရဲ့ပုံမှာမက်နေတာရှိအကောင်းထင်လို့မက်တယ်နော်အကောင်းထင်တာကိုဘာလို့ပြောမလဲအဝိဇ္ဇာယုံနာတကယ်တမ်းကောင်းတာမဟုတ်ဘူးကောင်းတာမဟုတ်ဘူးဆိုတာဘာကြောင့်မကောင်းတာလဲလို့ပြောတာအခုဖြစ်ပြီးတော့အခုမရှိတော့တဲ့သဘောမို့လို့မကောင်းဘူးလို့ပြောတာဘယ်အချိန်လေးကိုကောင်းတယ်လို့ပြောလိုက်ဖို့ပြောလိုက်เสียအချိန်မရှိဘူး တကယ်မြင်လို့ရှိရင်နော်ဟုတ်လားအဲ့ဒီမကောင်းသောယုံနာကိုကောင်းတယ်လို့ယုံနာရဲ့အပေါ်အရေးအယောင်ကြီးပြည့်ညက်တွေတက်ပြီးတော့ကောင်းတယ်ဆိုပြီးထင်းနေတာပါလို့မှားယွင်းမှုအဲ့ဒီမှားယွင်းမှုဘာလို့ခေါ်မလို့အဝိဇ္ဇာအဲ့ဒီအဝိဇ္ဇာကြောင့်မို့လို့ဒီဟာရဲ့အပေါ်မှာကိုမှားထားတဲ့အရာရဲ့အပေါ်မှာကိုကဘာလို့ဆွဲလန်းသွားတယ်မက်မောသွားတယ်အဲ့ဒါတဏှာပေါ့နော်အခိမာတီကိုဟောတဲ့တရားလေးတော့ဘုံကသွားပြီးတော့မရ နော်ပင့်ကူလေးကနော်သူ့ရဲ့ခန္ဓာကိုယ်ကထွက်တဲ့အမြင်ထဲမှာပဲသူကဘယ်မှမထွက်နိုင်အဲ့နာမှာပဲကျစားနေတာရစ်ပတ်အဲ့ဒီအားတွေကိုသူမဖြတ်တော့နိုင်တော့အဲ့တော့ဘုန်းဘုန်းတို့ကလည်းဘုန်းတို့ရဲ့စိတ်ကနေထွက်လာတဲ့တဏှာအမြင်ဓာတ်တွေထဲမှာပဲကုလူရှက်ရှံပြီးတော့နေတယ်ပေါ့နော်ကင်းအိမ်ကလေးထဲမှာကင်းကောင်လေးနေတယ်လို့ဘုန်းဘုန်းတို့ကလည်းပဲကိုယ်စိတ်ကထွက်တဲ့မတိမှုကြောင့်ဖြစ်လာတဲ့ Twitter မမုန်းမှုနော်ဒီကင်းမေးတွေကြားထဲမှာပဲနေနေတယ်ဆိုတဲ့သဘော အဲ့တော့ဘဝရဲ့ပုံမှာအဲ့လိုအမြင်မမှန်တဲ့အကြောင်းအဝိဇ္ဇာကိုအခြေခံပြီးတော့ဖြစ်ပေါ်လာတဲ့တဏှာပေါ့နော်အဲ့ဒီတဏှာမကင်းသေးသမျှနဘဝတွေဟာဆက်ဆက်ဆက်ဆက်ပြီးတော့ရမယ်ကောင်းမလားဆိုးမလားဆိုတာကတော့သူနေထိုင်ခြင်းအခါမှာပြုလုပ်ထားတဲ့နော်ကာယကံမှုဝစီကံမှုမနောကံမှုစေတနာပြဋ္ဌာန်းတဲ့ဒီကံတရားပုံမှာပဲမူတည်တယ်နော်သုံးတဲ့တဘုံထဲမှာ तू ဟာဒီကံပဲစီမံတာပေါ့နော်ဒီနီးကပ်တဲ့အနေအထားပေါ့ဘာတွေလှုပ်ထားလဲကိုလှုပ်ထားတဲ့အတိုင်းကိုစေတနာအတိုင်းဆက်ဆက်ပြီးတော့ပွားနေတာ အကောင်းဆုံးကိုဘယ်သူကဝေဖန်လဲဆိုတော့ကံကဝေဖန်တယ်ဟုတ်လားဘဝဆက်ရမရဆိုတာကြတော့ဘယ်သူကဝေဖန်လဲတဏှာကဝေဖန်တယ်ဘဝရဲ့အဖြစ်ကိုမမြင်လို့တဏှာကဆွဲလန်းထားတဲ့ပြောကြဘဝတစ်ခုခုကတော့သူရမှာဒါကြောင့်တဏှာကိုမိဟိဆိုတာနဲ့ဘဝဆက်ရတယ်ဖြစ်တော့ကောင်းတာဆိုတာဆိုတာအကုန်လုံးပြတ်ထွက်ပြတာပေါ့သဘောပေါက်ရဲ့လားအဲ့ဒါမြတ်စွာဘုရားအဲ့ဒီဝမလေးကိုကြည့်ပြီးတော့ပြုံးပြီးတဲ့နောက်မှာဂါထာ၄ပုဒ်မြတ်စွာဘုရားဟောဂါထာ၆ပုဒ်လားခေါင်းကောင်းကောင်းမှတ်မိပါဘူး အဲ့တော့ပထမဦးဆုံးကာထာလေးကဘာပြောဆိုယထာပိမူလေအနုပတ္တဝေတံလေစိန်နောပိရောကပုဏ္ဏရေဝရဝတိဧဝံပိတနာအနုတေယအနုဟတိနိဗ္ဗတတိဒုက္ခမိတာပုဏ္ဏပုဏ္ဏကောင်းတယ်ဒီကာထာလေးကယထာပိမူလေအနုပတ္တဝေတံလေစိန်နောပိရောကပုဏ္ဏရေဝရဝတိနော်တစ်ပင်တယ်လေဟိုရေသောမြက်အကုန်လုံးအမြစ်တွေကိုဖြတ်တော့မထားဘူးဆိုလို့ရှိရင်အပေါ်ပိုင်းအကိုင်းအခက်လက်တွေကိုဘယ်လိုပင်ခုတ်ဖြတ်ထားစေကမူဒီတစ်ပင်ကတဖန်ပြန်ပြီးတော့ခြိကားလာလိမ့်မယ်တဲ့အမြင့်မှာဖြတ်မထားတာ ဟုတ်လားတချို့အပင်ဆိုလို့ရှိရင်ခုတ်လိုက်ခါမှာပိုးပြီးတော့တောင်စီကားလာတသေးတယ်မကြီးခုတ်ရင်ဟိုဈီးခုတ်ရင်ရှူတယ်ဟုတ်လားတကယ်တော့မှတ်သားဘူးလားဟုတ်လားတော့မသိဘူးဈီးပင်လေးတွေခုတ်ရင်တော့တကယ်ကိုပဲပြိုတက်လာတယ်ပိုးပြီးတော့ဖြစ်လာတာပေါ့နော်တပင်တို့ရဲ့တဘာဝလေးတွေဟုတ်လားအခုဒီမှာမြတ်စွာဘုရားအမြစ်ကိုဖြစ်မထားဘူးမြစ်ကခိုင်မြဲနေတယ်အကောင်းကြီးပဲရှိနေသေးတယ်ဆိုအကိုင်းခက်ကိုဘလောက်ပဲခုတ်ထားတာဒီသစ်ပင်ကတမန်ပြန်ပြီးတော့ရှီကားလာလိမ့်မယ်တဲ့ယထာပိမူလေးအနုပတ္တဝေတန်လေး ဥမာပြောမယ်ဆိုလို့ရှိရင်ဒီအမြစ်ကကောင်းနေတယ်ခိုင်မြဲနေတယ်ဆိုရင်နော်စိန်တော့ပြေတော့ကခုနတွေဝါလိုပဲတည်တယ်ပေါ့အဲ့ဒီဘလောက်ပဲခုတ်ပြတ်ခုတ်ပြတ်တာတဖန်ပြန်ပြီးတော့ဒီပင်ဟာစီကားလာလိမ့်မယ်တဲ့အဲ့ဒါလိုပဲတဲ့ A1B အဲ့ဒီအတိုင်းပဲ A1B တဏှာနုတည်ရဲ့အနုဟတိနော်ဘဝရဲ့ပုံမှာအမှန်မသိလို့ဘဝပုံမှာမက်တဲ့ဒီတဏှာကိုမဖြတ်တော့ရသေးဘူးအမြစ်ပြတ်အပေရသေးဘူးဆိုလို့ရှိရင်နိဗ္ဗတတိဒုက္ခမိတာပုဏ္ဏပုဏ္ဏပုဏ္ဏပုဏ္ဏအဖန်ဖန်တက်တက်ဣဒံဒုက္ခဒီဆင်းရဲဟာနိဗ္ဗတတိဖြစ်လာလိမ့်မယ်တဲ့ဟုတ်လား ဒါလည်းဘုံတော်ကုသိုလ်ကောင်းမှုတွေနဲ့ကောင်းမြတ်တဲ့သဘောလေးတွေရှိတာပေါ့သို့တော်လည်းပဲတကယ်ဘဝရဲ့ရေတောင်းမြစ်လို့ဆိုတယ်ဒုက္ခရဲ့ရေတောင်းမြစ်လို့ဆိုတယ်တဏှာလောဘပယ်တတ်နိုင်တဲ့အထိကုသိုလ်ကောင်းမှုကအာမကောင်းမှုဆိုလို့ရှိရင်ပေါ်ပိုင်းအတိုင်းခက်လောက်တယ်ဆိုတော့ဘုံတော်ခုတ်ထားရရောက်တယ်ဟုတ်လားဒါနာတွေပြူတယ်သီလစောင့်တည်တယ်တမာရီတွေပေါ်များတယ်ဟုတ်လားကိလေသာကိုအမြင့်ပြတ်ပေးတတ်နိုင်တဲ့အဆင့်မရောက်သေးဘူးဆိုရင်သူကမလုပ်တာအပေါ်အကိုင်းခက်လက်ကိုလည်းခုတ်ထားတယ်ဟုတ်လားခဏကတော့ရှင်းတဲ့ပြင်သူရှိတာပေါ့ဟုတ်လားဒါပဲပြီးရင်ပါတော့ ပြန်ပြီးတော့ရှင်းလာတာအဲ့ဒီကာထာလေးအဲ့ဒီမှာဟောတာတဘုံဒါလေးကဘာလို့ထည့်ပြီးတော့ပြောတာတော့ဆိုတော့ကိုဟာတေချာပေါက်ဘဝခရီးကိုဆက်ပြီးတော့တွားရအောင်ပါနော်နှိမ်မာလားမြင့်မာလားဆိုတာတော့ကိုယ်စေနာနဲ့တန်တဲ့အကျိုးရလက်တစ်ခုပေါ့နော်တေချာလားဆိုတော့နှိမ်တီဖြစ်စီမြင့်တီဖြစ်စီဘဝတစ်ခုကိုဆက်ရတယ်ဟုတ်လားအဲ့လိုဘဝဆက်ရအောင်မဲ့ပုံကိုယ်တွေအတွက်ကောင်းမွန်တဲ့ဘဝကိုဆက်နိုင်ဖို့အရေးကြီးတယ်ကောင်းမွန်တဲ့ဘဝကိုဆက်နိုင်ဖို့ဆိုလို့ရှိရင်ဘဝဆက်ခါနီးလေးမှာတေချာနီးလေးမှာပေါ့နော် တေဂာနီးလေးမှာကောင်းကောင်းမွန်မွန်တည်နိုင်ဖို့လိုမယ်။ဟုတ်ပြီအဲ့လိုဆိုတေဂာနီးမှာကောင်းကောင်းမွန်မွန်တည်နိုင်ဖို့ဆိုရင်မတည်ခင်တုန်းကကောင်းကောင်းမွန်မွန်နေထားနိုင်ဖို့လိုတယ်။ဟုတ်ပြီနော်။မတည်ခင်မှာကောင်းကောင်းမွန်မွန်နေဖို့ဆိုရင်ကိုကမတည်ခင်မှာကောင်းကောင်းမွန်မွန်နေသင့်တယ်ဆိုတဲ့အမြင်မှဥရှိပြီးတော့ကြီးကြီးမားမားကိုမှရှိထားဖို့လိုတယ်။အကောင်းဆုံးဆရာနဲ့နေပြီးတော့မတည်ခင်လေးမှာနေုံလေးမှာအဓိပ္ပာယ်ရှိရှိတမှုရှိရှိနေထားမှတည်တဲ့အခါကောင်းကောင်းမွန်မွန်တည်မယ်။ ကောင်းကောင်းမွန်မွန်သေမှကောင်းမွန်တဲ့ဘဝကိုရမယ်အဲ့တော့ဘဝတန်တရားကိုသွားကြရမယ့်ပုံကိုယ်တွေအတွက်ဒီခွင့်ဆက်ကလေးတွေဘုံဘုံတော့ပြီးပြီးပြင်းပြင်းဒါလို့မလုပ်တာမလို့နားလည်ထားတယ်ဟိုပြောချင်တာအနေကောင်းမှအသေးကောင်းမယ်အသေးကောင်းမှနောက်ထပ်ဘဝကောင်းတစ်ခုကိုရမယ်ဒါဘဝကြီးကိုသွားရအောင်မဲ့ပုံကိုယ်တွေဒါမတွေးလို့မရဘူးနော်အဲ့ဒါကိုကအနေကောင်းတယ်ဆိုတာထဲမှာဝိပဿနာတရားကိုစူးစမ်းပြီးတော့လုပ်မယ်ဆိုရင်ဘဝကောင်းတစ်ခုကိုရတဲ့အနေထားတွေမကဘဲနဲ့ ဘဝကလွတ်မြောက်ရေးအတွက်အကောင်းဆုံးမျိုးစေ့ကိုတောင်ရပါနိုင်တယ်ဒါလေးလည်းပဲပြောဖို့ကောင်းတယ်သိလားအော်ကောင်းတဲ့ဘဝပဲရဖို့ရည်ရည်ရွယ်ချက်ထားနေမပြည့်စုံသေးဘူးဟိုတနေ့ကပြောလိုက်တယ်လေကရုတ်ခင်းရှောက်ပါနော်သူလဲနေမှာပဲသူကဟုတ်လားအဲ့တော့ဘာပါဖို့လိုလဲဆိုတော့လွတ်မြောက်ဖို့ဆိုတဲ့ဥစ္စာလေးပါဖို့လိုတယ်အဲ့ဒီလွတ်မြောက်ဖို့ဆိုတာလေးကိုမျိုးစေ့ဒီလေဒီဆိုကြီးကတော့သူကဒီလွတ်မြောက်ရေးမျိုးစေ့လေးရအောင်ရှုပေါ့နော်ဒီတာရဏနဲ့တွေ့တဲ့အခါ မဲ့ညာမူညာရအောင်ဒီလုံနိုင်မယ်ဆိုတော့တကယ်အာဇာနည်ပေါ့အဲ့ဒါတော့အတိုင်းအထက်အထက်ပေါ့ကိုကိုကအဲ့ဒီအစားတဲ့ပါမလားမပါဘူးဆိုလို့ရှိရင်တော့အ ਨੇ ဆုံးပါလို့ရအောင်ယူတဲ့မျိုးစေ့တွေရအောင်အဲ့ဒီမျိုးစေ့ရပါလို့ဆိုတာအနိစ္စဒုက္ခအနတ္တပြီးပြီးပြင်းပြင်းမြင်တဲ့ညာပဲဟုတ်လားအဲ့ဒါကိုမြင်လို့ရှိရင်ဘဝရဲ့အကြောင်းကိုရိပ်စားမိပေါ့ဒါကောင်းမွန်တဲ့သဘောမဟုတ်ဘူးဆိုရင်သူထွက်မြောက်လို့တဲ့သဘောလေးကအရှိန်တတိလေးအနေနဲ့မျိုးစေ့သဘောလေးကိန်းသွားတယ်အဲ့ဒီမျိုးစေ့တွေကတစ်ချိန်မှာရေနဲ့မြေနဲ့လေးနဲ့တွေ့တယ်ဆိုရင်အပင်ပေါက်တာ နောက်ဆုံးမညံပူညာအသေးပွင့်ကိုရနိုင်တယ်လွတ်မြောက်မှုဘုံဘုံတို့ရနိုင်တယ်ပေါ့အဲ့ဒီမှာဟုတ်လားဒါလေးတွေကလေးလေးနက်နက်ကလေးစဉ်းစားဖို့ပြောအဲ့တော့ဒီသေခြင်းကိုစဉ်းစားလို့ဖြစ်ပေါ်လာတဲ့အတိညာကဆက်လက်ပြီးတော့ကိုယ့်ကိုဖြစ်ပွားစေမဲ့အကျိုးရလဒ်7မျိုးထဲမှာအဲ့ဒီမျိုးစေသဘောမှာပါဘူးလားပါရနော်အဲ့ဒါပါလို့အနိစ္စပညာသိစေရကတေတာသတ္တုပါတိတ္တိယုံနာရဲ့ပုံမှာအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးကိုမြင်တဲ့ဉာဏ်ကိုအလို့လို့ရလိမ့်မယ်လို့ပြောတာဟုတ်လားတမင်ကြိုးစားစရာမလိုဘဲနဲ့တောင်ရနိုင်တယ်လို့ပြောတာနော် အဲ့တော့အကျိုးကျေးဇူးပုံပုံနဲ့မျိုးပြောတာနော်ဆက်တဲ့မျိုးပြောတယ်နော်နောက်ဆုံးကပါပြောတော့ကောင်းတဲ့ဘဝကိုရောက်မယ်အမတန်စီနာတိကတော်တောတုဂတိပရာယနော်နိဗ္ဗာန်ကိုချမ်းသာကိုမျက်မှောက်မပြုနိုင်သေးလို့ရဟန္တာမဖြစ်လို့ဘဝမဆုံးရသေးဘူးဆိုရင်တော့သူဘယ်ရောက်ကောင်းမြတ်တဲ့ဘဝကိုရောက်မယ်ကောင်းမြတ်တဲ့ဘဝရောက်မယ်ဆိုတဲ့အကျိုးကျေးဇူးရဲ့ရှိမှာပါပြောတာနော်အဘယောအတ္တမုံလောဘတန်လောကလာကရောတိတော်မကြောက်ဘဲမတွေးဘဲနဲ့တိတိငြိမ်ငြိမ်သိခြင်းတရားကိုရှင်းဆိုင်နေတယ်အသေးကောင်းလို့ဘဝကောင်းတစ်ခုကိုထပ်ရသွားတာဒါနဲ့ချုပ်ထားတာအလွန်အိဗယ်ရှိရနော် အဲ့တော့အသေးကောင်းတယ်ဆိုတာဘာလို့အသေးကောင်းလဲသူ့ရှေ့မှာအနေကောင်းတယ်ဆိုတာသူပြောခဲ့တယ်လိစ္ဆာကိုမြင်တဲ့ဉာဏ်ဒုက္ခမြင်တဲ့ဉာဏ်အနတ္တမြင်တဲ့ဉာဏ်ဒါတွေနဲ့သူနေတယ်ဟုတ်လားအများကြီးမသိရှိပဲနဲ့နော်မနှမျောပဲနဲ့သူနေခဲ့တယ်နော်မကောင်းမှုအကုသိုလ်ကဲ့ရဲ့နိုင်တဲ့ဉာဏ်စွမ်းနဲ့သူနေခဲ့တယ်အသက်ရဲ့ပုံမှာကန့်ညှိမှုမရှိပဲနဲ့နေခဲ့တယ်နော်ဘဝရဲ့ပုံမှာညှင်းငွေတဲ့ဉာဏ်နဲ့သူနေခဲ့တယ်ကုသိုလ်ကောင်းမှုကိုမမေ့တဲ့အပ္ပမာဒနဲ့သူနေခဲ့တယ်အကျိုးကျေးဇူးပဲမျိုးတော့ဆက်တဲ့မျိုး အလွန်ကောင်းတယ်လို့ဒီဥစ္စာကြီးကအဲ့တော့ဒီဂါထာလေးကိုဘုံဘုံယူယူတိုင်းယူတိုင်းအော်တည်ခြင်းကိုစဉ်းစားတဲ့အသိဉာဏ်ကိုအတွက်အကောင်းဆုံးဆရာပဲအဲ့တော့ကိုကအကောင်းဆုံးတပည့်ဖြစ်ဖို့ပဲလိုတာနော်ဆရာကတော့ပြောတော့ပြောနေဟုတ်လားတပည့်ကနော် PDP ကဂျီတီဂျီကန်တပည့်ဆိုရင်လည်းအဖင်ပြေအောင်မှာမဟုတ်ဒါကလေးကိုကတော့ကိုယ့်အတွက်အကောင်းဆုံးဆရာလေးတော့ဖြစ်တတ်တယ်ဘုရားရဲ့အဆုံးအမလေးတွေကိုအခြေခံပြီးတော့အော်ငါဘလို့နေသင့်တယ်ဘလို့နေသင့်ဘူးနော်စိတ်ကောင်းလေးတွေထွန်းပြီးတော့ကိုယ့်ကိုယ်ကိုလုံးဝပါလို့ဆုံးဖြတ်ထားတာရှိကြီး ဒါပေမဲ့အတိတ်ထံပါရမီကြီးကမခိုင်မြဲတဲ့အခါကျတော့ယော်ရဲယော်ရဲနဲ့ပြီးတော့ဒုံရင်ဒုံရင်ပြန်ဖြစ်သွားတာတွေလည်းရှိတယ်အဲ့ဒါပဲဖြစ်တာလေဆရာကတော့အောက်မှာရေကိုဘာဖြစ်တာတပည့်ကောင်းမဖြစ်တာနော်သူများတပည့်ခံခိုင်းတာမဟုတ်ဘာလို့ရှက်ဆရာမရှိပါဘူးဘယ်သူတပည့်ခံခိုင်းတာကိုတပည့်ကိုခံခိုင်းတာကိုတပည့်ကဘယ်ဘယ်ဘယ်ဘယ်ဆရာလဲဆိုတော့တည်ရင်ကိုစဉ်းစားလို့ဖြစ်ပေါ်လာတဲ့အသိဉာဏ်ကိုအကောင်းဆုံးဆရာဆိုပုံပြောနေတာဟုတ်လားဒီ7မျိုးကိုစဉ်းစားတော့စိတ်ထဲမှာအဲ့လိုလေးခံစားရလို့အဲ့ဒါဒီနေ့ဘုံဘုံမွေးနေလေးမှာ နော်ဒါလေးပြောရရင်ကောင်းမဲရွှေလို့ပြောလိုက်တာနော်တော်တော်တော်များတယ်အချင်းဟုတ်လားဆက်တမျိုးပြန်ပြီးတော့အနှစ်ချုပ်ပြီနော်ငါဟာတေလူတယောက်ဖြစ်တယ်အချိန်မရွေးတေသွားနိုင်တယ်နည်းနည်းလေးလူတာလေးထပ်ဖြည့်ပြောလိုက်မယ်တေရင်ကိုစဉ်းစားတဲ့အနေနဲ့ခုတယောက်တည်းစဉ်းစားလို့ဘယ်လိုမှမပြည့်စုံဘူးတဲ့ဘာကြမ်းနေလို့ဆိုတော့ဘေးကလူတွေအကုန်လုံးသက်ရှိတတ်တော်တွေအကုန်လုံးတိရစ္ဆာန်တွေပဲမြင်မှာစဉ်းစားဒီရှင်သန်နေတဲ့အကုန်ရက်ဆိုင်ကြမှာအကုန်ပြက်ကြ နောက်ရှင်ဘုန်းဘုန်းတို့စိတ်ထဲမှာကိုယ့်ရဲ့ရှင်သန်မှုနဲ့ပတ်သက်ပြီးတော့အခက်အခဲကန့်ညိနေတာတွေအမျိုးမျိုးရှိတယ်လို့သူများရဲ့ရှင်သန်မှုတွေသူများခန္ဓာနဲ့ပတ်သက်ပြီးတော့လေဘုန်းဘုန်းတို့စိတ်ထဲမှာအဖို့အထစ်တွေအနှောင်အဖွဲ့တွေအရှုပ်အထွေးတွေအများကြီးရှိဟုတ်လားဒီခါလေးဘုန်းဘုန်းကစဉ်းစားရတယ်ကိုနဲ့အရင်ဒီဆုံးလူတွေပေါ့နော်ကိုတန်ရောစင်အရှိရဆုံးလူတွေနဲ့ပတ်သက်ပြီးကိုကောင်းထဲမှာရှုပ်နေတာတွေအများကြီးရှိတယ်အဲ့ဒါကိုအကောင်းဆုံးရှင်းပြနေတယ်အင်းဒင်းလေးလဲတေလူလေးပဲလို့စဉ်းစားလိုက်ပြီးတော့မှပဲသူလဲဟုတ်လားတချို့ သားသမီးရှိတဲ့လူတွေပိုတောင်စဉ်းစားတဲ့ဟုတ်လားကိုသားသမီးကိုဘယ်လိုပဲကိုစိတ်ထဲပဲတွေ့တာသားသမီးကိုတေလူလို့တွေ့ကိုမတွေ့ဘူးအဲတွေ့ရမှတော့တို့လန့်မလန့်လိမ့်မယ်နော်အဲအရင်ရှိမိတ်မရှိသားသမီးတေလူလို့တွေ့ရမှာသားသမီးလည်းတေမှာပါပဲတနေ့ကျတော့ဆိုလိုတာကသူတို့ရဲ့ဘဝတွေကိုကိုကအလွန်ကိုအရေးကြီးတယ်အထူးကကြတယ်လို့ထင်နေတယ်ကိုယ့်ရဲ့ပူလောင်မှုကကြီးနေတယ်တကယ်တမ်းဟိုကိုကိုယ်တိုင်သားသမီးရှိလို့ပြောတာမဟုတ်ဘူးနော် ခံစားကြည့်လို့ရတယ်ဒီသားသမီးပေါ်မှာဖြစ်တဲ့တန်ရောစဉ်ကဘောမှာအကြီးဆုံးလို့တော့ဘုံကထင်တယ်ဟုတ်လားအဲ့တော့သူတို့စိတ်ထဲမှာဒါကြီးကအခိုင်အမာကြီးလောက်တာတော့ကိုယ့်တဲ့တောင်ကိုယ့်ဘုံကတဲ့တောင်သူတို့ကပို့ပြီးတော့အဲ့ဒါကိုရေးကြီးနေသေးတယ်ချုပ်မိပါလေဟုတ်လားအဲ့ဒီအရေးကြီးမှုကတကယ်တမ်းမှားနေတာသူကနဲ့သူသွားမှာတကယ်တမ်းသူစွမ်းတယ်ကိုဘာလို့ပေးခြင်းလို့မှတကယ်တမ်းကထိထိရောက်ရောက်ပြုပြင်ပြောင်းလို့လို့မရလာပြီးသားဇညွန့်နေရရေးပြီးသားရတကယ်ဟုတ်လားအဲ့တော့ကိုဘာလို့အောင်လဲရော့ကြသွား อืมဒင်းလို့လည်းတေးလို့ပဲတေးမှတေးပြီးပြီးမှလည်းသူလည်းဘယ်ဘာပဲဘဝမှာဘာမှဟုတ်တာမဟုတ်ဘူးတေးပြီးပြီးကြတာကြီးပဲအကုန်လုံးဟုတ်လားအဲ့တော့အဲ့ဒီအမြင်ရှင်းမှုကိုကိုဘဝတစ်ခုတည်းအပေါ်တင်ဘုန်းဘုန်းတို့ဟာချထားလို့မပြည့်စုံဘူးเนาะကိုချစ်တဲ့ခင်တဲ့လူတွေကိုအဓိကအဲ့ဒီအမှန်တရားကိုချပေးနိုင်ဖို့လိုတယ်ဟုတ်လားကွဲကြအောင်အဲကွဲတာမှတေးခွဲကိုကွဲရအောင်ပါတေးသွားမှာပဲအရင်ဘုန်းကလည်းဒီလိုပဲချစ်တဲ့ခင်တဲ့လူတွေတေးခဲ့ကြကွဲခဲ့ကြအကုန်လုံးအမြင်တွေကအရန်ကျေပြီးတော့အခါကျတော့အဲ့ဒီအချိန်မှာပို့ပြီးတော့ ဆရာပို့တော့အည်သွေးရှိလားဖြစ်ပေါ်လာတဲ့ဉာဏ်ဒီဟူသောဆရာပို့ပြီးတော့အည်သွေးရှိလားနော်ကိုယ်ကိုပို့ပြီးတော့အတိပ္ပယ်ရှိအောင်တန်ဖိုးရှိအောင်တဘာဝကြအောင်ဘလို့နေထိုင်ဆက်လက်နေထိုင်သွားမလဲဆိုတော့ပို့ပြီးတော့လမ်းညွှန်နိုင်လိမ့်မယ်ပေါ့ဟုတ်လားအဲ့တော့ငါဟာသေးလို့ဖြစ်တယ်အချိန်မရွေးသေးနိုင်တယ်ဒါနဲ့မပြည့်စုံဘူးကိုဘေးရလူတွေအကုန်လုံးရှိရှိသမျှတတ်တော်ပါတယ်အားလုံးသေလူဖြစ်တယ်အချိန်မရွေးသေနိုင်တဲ့လူတွေဖြစ်တယ်အဲ့ဒီကြတော့ညာပြည့်စုံ အဘိနာတုဒ္ဓမှာမြတ်စွာဘုရားအဲ့တိုင်းသင်ထားတာကိုတယောက်တည်းသေခြင်းကိုစဉ်းစားလို့ပြည့်စုံဘူးတလောကလုံးရဲ့ပျက်စီးခြင်းသေဆုံးခြင်းကိုစဉ်းစားမှပြည့်စုံတယ်အဲ့ဒီကြမှာလည်းညံကပို့ပြီးတော့ကျေပြန့်တော့တယ်မင်းညံဘုံညံတော်ရနိုင်တယ်လို့ဟောတာအဲ့ဒီတည်းမှာဟုတ်လားဒီထဲမှာတော့7မျိုးထဲမှာတော့မညံဘုံညံရနိုင်တယ်လို့မပါဘူးနော်အမတန်စေနာတိကတောတောတုကတိပရာယံတော့နော်နိဗ္ဗာန်ကိုမရသေးဘူးဆိုရင်ကောင်းတဲ့ဘဝကိုရောက်မယ်ဆိုတော့အဆုံးသတ်ထားတာဒီတရားလေးကိုဗာနဲ့ဆက်ဆက်ပြီးတော့ပြောတယ်ရှိရတယ်ဘုံ2မိနစ်လောက်ပြော အင်္ဂုတ္တပါဠိတော်ဧကနိပတ်ထဲမှာဧကဓမ္မဘိက္ခေဘာဝိတော်ဘုလိကတော်ဧကန္တနေပိဒါယဝိဒါဘယနိရောဓယဥပသမယအဘိညာယတံဘောဓယနိဗ္ဗာန်ယသဝတန်တိလို့ဟောထားတဲ့ပါဠိတော်လေးရှိတခုသောတရားကိုပွားများရင်ဧကန္တနေပိဒါယဝိရှင်ရဲ့ကိုတေချာပေါင်းညီးငွေ့တဲ့ဉာဏ်ရဝိဒါဘယဘဝရဲ့ပုံမှာဆွဲမမှုကင်းမယ်နိရောဓာယဘဝဒုက္ခတွေချုပ်ငြိမ်းသွားမယ်ဥပသမယနှလုံးစေဝံငြိမ်းအေးမယ်အဘိညာယအိဋ္ဌဒုက္ခအနတ္တလက္ခဏာရဲ့သုံးပါးကိုသိတဲ့ထူးသောဉာဏ်ကိုရမယ် တန်ဘောဓာယသစ္စာလေးပါးကိုထုထွင်းပြီးတော့သိတယ်မဲ့ဉဏ်ကိုရမယ်နိဗ္ဗာန်ဓာယနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တယ်ပုံဉဏ်ကိုရမယ်ခုနှစ်မျိုးဟောတယ်အဲ့ဒီတစ်ခုသောတရားဆိုတာသိခြင်းတရားပဲလို့အဲ့ဒီမှာလည်းဟောတာရှိဟုတ်လားအဲ့ဒါကတော့ဘုရားဟောပါဠိတော်တိုင်းရိုက်ပေါ့နော်ဒါကတော့ဒီတက္ကရာထဲမှာလာတဲ့ပါဠိတော်တီးတီးမှာလာတာကိုကောင်းထုတ်ချက်ချဖို့ဆိုတော့ဘုရားကြီးကပြန်စုပေးတာ17မျိုးတော့ဒါလေးကမတည်ခင်လေးမှာလူလေးနေမဲ့ထိုင်မဲ့ဆိုတာဒီကြည်ကြည်ပြက်ပြက်ပါလို့ဆိုတော့မြတ်စွာဘုရားဟောတာတဲ့ တေရင်ဒီဟုသောတခုသောတရားကိုစဉ်းစားရင်ရရှိမဲ့ကြိုးကျေးဇူးခုနှစ်မျိုးကိုလေ့လာကြည့်တဲ့အခါမှာသူကပါဘဝရဲ့ပုံမှာအမှန်မြင်ပြီးတော့လွတ်မြောက်သွားလိမ့်မယ်ဆိုတော့အဓိကပြောသွားတာခုနှစ်မျိုးလုံးတေချာစဉ်းစားကြည့်လေဧကန်တနေပိတာရဝိစင်းရဲ့ကိုညီးငွေ့တဲ့ညာကိုရမယ်ဧကန်တဝိဧကန်တနေပိတာရဝိဒါကာယဆွဲမမှုကင်းမယ်ဘဝရဲ့ပုံမှာနိရောဓာယဆွဲမမှုကင်းတဲ့အတွက်ကြောင့်ဒုက္ခငြိမ်းမယ်ဥပဒမယနှလုံးစိတ်ဝမ်းမှာလောင်နေတဲ့ကိလေသာမီးငြိမ်းလို့အေးမယ်ဥပဒမ အပေညာယဝိပဿနာဉာဏ်ကိုရမယ်တန်ဘောဓာယမဲ့ဉာဏ်ကိုရမယ်နိဗ္ဗာန်ဉာဏ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရမယ်အဲ့ဒီခုနှစ်မျိုးကိုအနှစ်ချုပ်လိုက်ရင်ဒါပဲဘဝရဲ့ဒုက္ခသဘောကိုအမှန်မြင်ပြီးတော့ဘဝရဲ့ပုံမှာမမုန်းမှုကင်းပြီးတော့ဘဝဒုက္ခတွေကလွတ်သွားနိုင်မှာလေလို့ဟောတာဘာကိုစဉ်းစားရင်သိရင်ကိုစဉ်းစားရင်နော်ဒါဒါပေမဲ့ဘုံမှာအဲ့ဒါအဲ့ဒီခုနှစ်ပါးကိုဦးစားပေးမပြောဘဲနဲ့ဒီ7မျိုးကိုဦးစားပေးပြီးပြောလိုက်တာဟုတ်လားအဲ့တော့ညီကုန်းချုပ်ရသိလားအပမတ္ထာတရာဟောတာလပတိအနာပိတတိဇီဝေနိကန္တေစေတိပပန်သောကတိ ကောင်းမှုကိုမမေ့တဲ့သဘောဖြစ်လိမ့်မယ်။ဟုတ်လား။မပြောမွေဘူးဆိုတဲ့မှန်ကန်တဲ့ညီငွေတဲ့ဉာဏ်ကိုရလိမ့်မယ်။အသက်ရဲ့ပုံမှာတွေ့တာမဲ့မမှုကိုငြိမ့်စေလိမ့်မယ်။မကောင်းမှုကိုကဲ့ရဲ့နိုင်ရဲ့အစွမ်းရှိလာလိမ့်မယ်။အတ္တနိတိဘဟုလောဇပရိခါတွေတော့မေ့စေတော့အနိစ္စတင်ညာပြိစေကတေတာဆက်သူပါတိထတိ။အများကြီးသိမ့်ထားတာမရှိဘူး။ကိုယ့်ရဲ့အသုံးဆောင်လေးတွေပုံမှာနှမျောတယ်ဆိုတာမရှိဘူး။ အိဋ္ဌဒုက္ခအနတ္တလက္ခဏာရေးသုံးပါအလို့လို့မြင်လာလိမ့်မယ်ကိုမျိုးရှိတယ်နော်အဘယောအတ္တမုံလောဘတန်တောကာလံကရောတိတောမကြောက်ဖဲတာမတွေဝေပဲတာတိတိငြိမ်ငြိမ်သိခြင်းတရားကိုရင်ဆိုင်နေလိမ့်မယ်အမတန်စေနာတိကတောတောတုပတိပရာယနောနော်ယဟနာမဖြစ်သေးလို့ဘဝဆက်ရအောင်မယ်ဆိုရင်မညံပူညံမရသေးလို့ဘဝဆက်ရအောင်မယ်ဆိုရင်ဘယ်ဘဝရောက်လဲကောင်းမြတ်တဲ့ဘဝကိုရောက်မယ်တဲ့ဆက်တဲ့မျိုးဟုတ်လား မသေးခင်မှာဘလို့နေရမလဲဆိုတဲ့အကောင်းဆုံးနေနည်းကိုကိုယ့်ရဲ့ဆရာအကောင်းဆုံးသင်ပေးထားတဲ့အတွက်ကြောင့်ဟုတ်လားသိတဲ့အခါလည်းဘလို့အကောင်းဆုံးနည်းနဲ့သူသိသွားနိုင်မယ်ပြီးရင်ကောင်းမြတ်တဲ့ဘဝကိုရနိုင်မယ်အဲ့ဒီ၁၁မျိုးကလည်းအတိချုပ်လိုက်အဲ့ဒီ၃မျိုးထွက်သွားမယ်နော်အကောင်းဆုံးနေတတ်သွားမယ်အကောင်းဆုံးသိနိုင်လိမ့်မယ်အကောင်းဆုံးဘဝတွေကိုရလိမ့်မယ်ဒီသဘောကိုပြောတာဟုတ်လားဒါကြောင့်ဘုန်းဘုန်းတို့အကောင်းဆုံးဆရာရဲ့နော်ဆုံးမချက်ကိုလိုက်နိုင်တဲ့အကောင်းဆုံးတစ်ပည့်ဖြစ်အောင်ကြိုးစားကြရမယ်ပေါ့ဟုတ်လားအဲ့တော့ကိုယ့်ရဲ့အကောင်းဆုံးဆရာဘာကိုပြောရလဲလို့နေရင် သိခြင်းကိုစဉ်းစားလို့ဖြစ်ပေါ်လာတဲ့အတိညာဟုတ်ပြီနော်ဒါကြောင့်အပမတာတရားလက်ကင်ထားပြီးနော်သူတော်ကောင်းတရားကိုစ조사အထောက်နိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံတို့ဆန္ဒပြုပြီးဒီကနေ့ကြိုးပမ်းအထောက်ကြရသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွစွတို့ရဲ့ဆွမ်းတတ်တဲ့ကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညမျက်နှိပ်ပါကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာတည်းအာ